အခန်းကြီး19အငယ်1မှ30ယူဒရှင်မြေအာခနန်းဆန်12နှစ်တွင်အေလာသားဟောရှေသည်နန်းထိုင်၍ရှမာရိမြို့၌ဤဒေလနိုင်ငံကို9နှစ်စိုးစံလေ၏ထိုမင်းသည်သာရဖျားရှေ့တော်၌ဒုစရိုက်ကိုပြု၏သို့တော်လည်းသူရှိမှဖြစ်ဖူးသောဣဒရေလရှင်ဘီရင်တို့ပြုသောဒုစရိုက်ကိုမမီထိုမင်းကို အာရှုရိရှင်ဘီရင်ရှာလမနေဇာသည်စစ်ချီ ဟောရှိသည်ကျွန်ခံသဖြင့်အခွန်ဆက်ရ၏နောက်တဖန်နှစ်တိုင်းဆက်ရသောအခွန်ကိုမဆက်တွာအမိရှိသောအေဂုတုရှင်မြင်ထံသို့တန်တမန်ကိုဆေလွတ်၍ပုံကံမိအကြံရှိသည်ကိုအာရှုရိရှင်မြင်တည်သည်ဖြင့်ဟောရှိကိုဖမ်းဆီး၍ထောင်ထဲမှချုပ်ထားပြီလင်ဤဒေလပြည်တလျှောက်လုံးသို့စစ်ချီ၍ရှမာရိမြို့သို့ရောက်တော် သုံးနှစ်ဝိုင်းထား၏။ဟောရှေနန်းစံကိုးနှစ်တွင် အာရှုရိရှင်ဘင်သည်ရှမာရိမြို့ကိုရပြီးလျှင်ဣဒေလအမျိုးကို အာရှုရိပြည်သို့သိမ်းသွား၍ဂေါဇံမြစ်နာဟာလမြို့ဟာဘော်မြို့အစရှိသော မေဒီနိုင်ငံမြို့ရွာတို့၌ထား၏အကြောင်းမူကားအေဂုတုပြည်နှင့်အေဂုတုဖာရောဘီယံလက်ထဲကကယ်နှုတ်တော်မူသော မိမိတို့ဘုရားသခင်ထာဝရဘုရားကိုဣသရေလအမျိုးသားတို့သည်ပြစ်မှား၍အခြားတပါးသောဘုရားတို့ကိုရိုသေကြ၏။သူတို့ရှေ့မှာထာဝရဘုရားနှင်ထုတ်တော်မူသောတပါးအမျိုးသားတို့ထုံးစံနှင့်မိမိတို့ချီးမြှောက်သော ရှင်ဘုရင်တို့ထုံးစံသို့လိုက်ကြ၏။မိမိတို့ဘုရားသခင်ထာဝရဘုရားတဘက်၌မတရားသောအမှုကို မထင်မရှားပြုကြ၏။ကင်းစောင့်သောမျှော်စင်ဖြစ်စေ၊ခိုင်ခံ့သောမြို့ဖြစ်စေ၊ မြို့ရွာအလုံးစုံတို့၌မြင့်သော အရပ်ကိုတည်ကြ၏။ရုပ်တုဆင်းတုနှင့်အာရှရပင်တို့ကိုမြင့်သောကုန်းရှိသမျှတို့အပေါ်မှာ၎င်း၊စိမ်းသောသစ်ပင်ရှိသမျှတို့အောက်မှာ၎င်းတည်ထောင်ပြုစုကြ၏။သူတို့ရှေ့မှထာဝရဘုရားနှင်ထုတ်တော်မူသောတပါးအမျိုးသားပြုသကဲ့သို့ မြင့်သောအရာရှိသမျှအပေါ်မှာနန္တာဘောင်းကိုမိရှို့၍ဒါရဖျား၏အမျက်တော်ကိုနှိုးဆော်ခြင်းဟာအာရမအမှုတို့ကို ပြုကြ၏ဒါရဖျားပညာတော်မူသောအမှုယုတ်ထုစင်တုတို့၌ပူဇော်ခြင်းအမှုကို ပြုကြ၏တို့ရတွင်ဒါရဖျားကအာရမလမ်းတို့ကိုရှောင်ကြလော့ ငါသည်တင်တို့ဘိုးဘေးတို့၌ထားသောတရားငါကြုံပရောဖက်တို့ဖြင့်ပေးလိုက်သောတရားကိုအကုန်စင်ကျင့်၍ငါစီရင် ထုံးဖွဲ့ချက်တို့ကိုစောင့်ရှောက်ကြလော့ဟုပရောဖက်များနှင့် အနာဂတ်ဟောဆရာများတို့ဖြင့်ဣဒေလအမျိုးယူဒအမျိုး၌တက်သေးခံတော်မူတော်လဲသူတို့သည်နားမထောင်မိမိတို့ဘုရားသခင်သာရဘုရားကိုမယုံကြည်သောဘိုးဘေးတို့လယ်ပင်ကဲ့သို့မိမိတို့လယ်ပင်ကိုခိုင်မာစေကြ၏စီရင်တော်မူချက် ဘိုးဘေးတို့နှင့်ဖွဲ့တော်မူသောပဋိညာဉ်၊သူတို့၌သက်သေခံတော်မူသောသက်သေတို့ကိုပယ်၍အနတ္တတရားကိုကျင့်လျက်အချည်းနှီးသက်သက်ဖြစ်ကြ၏။အကြင်တပါးအမျိုးသားကျင့်သကဲ့သို့မကျင့်ကြနှင့်ဟုထာဝရဘုရားပညတ်တော်မူ၏။ပတ်လည်၌နေသောထိုအမျိုးသားနောက်သို့လိုက်ကြ၏။မိမိတို့ဘုရားသခင်ထာဝရဘုရား၏ပညတ်တော်ရှိသမျှတို့ကိုစွန့်၍၊နွားသငယ်တည်းဟူသောသွန်းသောရုပ်တုနှင့် အာရှရပင်ကိုလုပ်ကြ၏။မိုဃ်းကောင်းကင်တန်ဆာများကို ကိုးကွယ်၍ဗာလဘုရားကိုလည်းဝတ်ပြုကြ၏။17သားသမီးတို့ကိုမီးဖြင့်ပူဇော်ကြ၏။နတ်ဝိဇ္ဇာအတတ်၊ပြုစားသော အတတ်ကိုသုံးဆောင်၍ထာဝရဘုရား၏အမျက်တော်ကိုနှိုးဆော်ခြင်းငှါ၊ရှေ့တော်၌ဒုစရိုက်ကို ပြုမည်ဟုကိုယ်ကိုရောင်းကြ၏။18ထိုကြောင့်ထာဝရဘုရားသည်ဣသရေလအမျိုးကို ပြင်းစွာအမျက်ထွက်၍မျက်မှောက်တော်မှပယ်ရှားတော်မူ၏ယူဒအမျိုးမှ တပါအခြားသော အမျိုးမကြံကျွင်းရယူဒအမျိုးမူကားမိမိတို့ဘုရားသခင်သာရဘုရား၏ပညာတရားတော်ကိုမဆောင်ဣဒရလအမျိုးလိုက်သော ထုံးစံဓလေ့သို့လိုက်ကြ၏သာရဘုရားသည်လည်းဣဒရလအမျိုးရှိသမျှကိုယွန်ရှာ၍မျက်မှောက်တော်မှမနှင်ထုတ်မီတိုင်အောင်ဒဏ်ခတ်တော်မူ၏ လူရသောသူတို့လက်၌အပ်တော်မူ၏ဣဒရလမျိုးကိုဒါဝိမင်းမျိုးမှဆုတ်ဖဲ့၍သူတို့သည်နေပတ်ဤသားယေဟောင်ကိုရှင်မြင်အရာ၌ခံထားကြ၏ယေဟောင်သည်လည်းသာရဖျားနောက်တော်သို့လိုက်ရန်လမ်းမှဣဒရလအမျိုးကိုလွှဲစေ၍ဒုစရိုက်ကြီးကိုပြုစေ၏ သို့ဖြစ်၍ယေရောဗောင်ပြုသောဒုစရိုက်လမ်းသို့ဣဒရေလအမျိုးသားတို့သည် အစဉ်တစိုက်လိုက်ကြ၏ထာဝရဘုရားသည်မိမိကျွန်ပရောဖက်အပေါင်းတို့ဖြင့်မိန်တော်မူသည့်အတိုင်းဣဒရေလမျိုးကိုမျက်မှောက်တော်မှပယ်ရှားတော်မမူမီတိုင်အောင် သူတို့သည် ထိုဒုစရိုက်အပြစ်ကိုမရှောင်ဘဲလိုက်ကြ၏ထိုကြောင့်နေရင်းပြည်မှ အာရှုရိပြည်သို့တိမ်းသွာခြင်းကိုယနေ့တိုင်အောင်ခံရကြ၏ အငယ်24မှ34အာရှုရိရှင်ပြန်ဒီလဲဘာဘူးလိုမြို့သားကုသမြို့သားအာဝမြို့သားဟာမမြို့သားတေဖရဝေမြို့သားတို့ကိုဆောင်ခဲ့၍ရှမာရိမြို့ရွာတို့တွင်ဣဒရေလအမျိုးသားကိုစားထားသဖြင့်ထိုလူတို့သည်ရှမာရိမြို့ရွာတို့ကိုသိမ်းယူ၍နေရာကျကြ၏နေရာကျဆကသာရဖျားကိုမယိုသေးသောကြောင့် ခြင်သေးတို့ကိုဆေလွတ်၍အချို့တို့ကိုကြိုက်စေတော်မူ၏ထိုကြောင့်အချို့တို့ကကိုယ်တော်ပြောင်းစေ၍ရှမာရိမြို့ရွာတို့၌ထားတော်မူသော လူအမျိုးမျိုးတို့သည် ထိုပြည်ဆောင်ဖျားဤတရားကို နားမလဲသောကြောင့်ထိုဖျားသည်ခြင်သေးတို့ကိုဆေလွတ်၍နေရာကျသောသူတို့ကိုတပ်ပါသည်ဟု အာရှုရိရှင်မြင်အားလျှောက်ကြသော အာရှုရိရှင်မြင်က ထိုပြည်မှသိမ့်ခဲ့သောယေဘုဟိတ်တယောက်ကို ပြန်ပို့ချ သူသည်တွား၍ထိုပြည်ဆောင်ဘုရား၏တရားကိုတွင်တင်လျက် နေပါလေစေဟု မိန့်တော်မူသည့်အတိုင်းရှမာရိမြို့မှတင်းခဲ့သောယေပရောဟိတ်တယောက်သည် ပြန်၍ဘေသလံမြို့၌နေလျက်ဒါရုဘုရားကိုအဘယ်သို့ယူသည်ရမည်ကိုတွင်တင်လေ၏သို့တော်လည်းထိုလူမျိုးအသီးအသီးတို့သည်မိမိတို့ဖျားကိုလှုပ်၍နေရာကျသောမြို့ရွာတွင် မြင့်သောအရက်ပေါ်မှရှမာရိမြို့သားလှုပ်နှင့်သောအိမ်တို့၌ တင်ထားကြ၏ဗာဗုလုန်မြို့သားတို့သည် သူကုတ်ဘေနုတ်ဖျားကုသမြို့သားတို့သည်နေရဂါလဖျားဟာမမြို့သားတို့သည် အရှိမဖျားအာဝမြို့သားတို့သည်နိဗဟာဇဖျားနှင့်တာတက်ဖျားကိုလောက်ကြ၏တေဖရဝေမြို့သားတို့သည်လည်းတေဖရဝေမြို့ဆောင်ဖျားအာဒရမေလက်နှင့် အာနတ်မေလက်ဖျားတို့အားသားသမီးကို မီးရှို့၍ပူဇော်ကြ၏ထာဝရဘုရားကိုလည်းယိုသေး၍တာမညလူတို့ကိုမြင့်သောအရယေပရောဟိအရာ၌ခန့်ထားသည်ဖြင့်သူတို့သည်မြင့်သောအရအိမ်တို့၌လူများအဖို့ရစ်ပူဇော်ကြ၏ထိုတို့ထာဝရဘုရားကိုယိုသေးကြ၏တိမ်တွားခြင်းကိုခံရသောလူမျိုးပြုသည်ကဲ့သို့မိမိတို့ဖျားကိုလည်းဝတ်ပြုကြ၏ယနေ့တိုင်အောင် ရှေးထုံးစံဒလိတို့လိုက်ကြသည်ဖြစ်၍ ထာဝရဘုရားကိုယူသေးရာမရောက်ဣဒေလအမျိုးခံရသောစီရင်ထုံးဖွဲ့ချက်တို့ကိုမဆောင်ဣဒေလအမိဖြင့်သမုတ်သောယာကုပ်အမျိုးသားတို့၌သာရဖျားထားတော်မူသောပညာတရားတို့ကိုမကျင့်ဘဲနေကြ၏အငယ်35မှ41သာရဖျားသည်ထိုအမျိုးသားတို့နှင့်ပြင်ញင်ဖွဲ့၍တင်တို့သည်အခြားတစ်ပါးသောဖျားတို့ကိုမယိုသေးဥမညွတ် ဝတ်မပြုရစ်မပူဇော်ရသင်တို့ကို ကြီးသောတကူဆန့်သောလေယုံတော်အားဖြင့်အေဂုတုပြည်မှကယ်နှုတ်တော်မူသောသာရဘုရားကိုသာယိုသေးကိုးကွယ်၍ရစ်ပူဇော်ရမည်သင်တို့ဖို့ရေးထားတော်မူသောစီရင်ထုံးဖွဲ့ချက်ပညာတရားတို့ကို အစဉ်မြဲစောင့်ရှောက်ရမည်အခြားတစ်ပါးသောဘုရားတို့ကိုမယိုသေးရသင်တို့နှင့်ငါဖွဲ့သောဗြိဉ္ဉ်ကို မမေ့လျော့ရ။အခြားတပါးသောဘုရားတို့ကိုမရိုသေရ။သင်တို့၏ဘုရားသခင်ထာဝရဘုရားကိုသာရိုသေရမည်။သို့ပြုလျှင်၊ရန်သူအပေါင်းတို့လက်မှကယ်နှုတ်တော်မူမည်ဟုမှာထားတော်မူသော်လည်း၊သူတို့သည် နားမထောင်၊ရှေးထုံးစံဓလေ့သို့လိုက်ကြ၏။ထိုလူအမျိုးမျိုးကိုယ်တိုင်မှစ၍ သားမြေးမြစ်တို့သည်ထာဝရဘုရားကိုယိုသေးကြ၏ရုတ်တုဆင်းတုတို့ကိုလည်းဝှပြုကြ၏မိယိုးဖလာတို့လိုက်၍ယနေ့တိုင်အောင်ကျင့်နေကြ၏